ယနေ့သာသနာတော်နှစ်2560ခုနှစ်ကောဇာတိဂရိ1389ခုနှစ်ကဆုံးလာပြည်ကျော်တရက်ကရင်နှစ်2010ခုမေလ17ရက်ကြာတာပြည်နေ့ယနေ့ အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ် LA ကောင်တီစံကိပရိရဲ့စီဒီဒေါက်တာမောင်မောင်ဒေါ်မီယူသမီးမချိုတဲမောင်မိသားစုများဤဓမ္မစကုဓမ္မယုံတော်ကြီးအတွင်းမှရှင်မင်းဝန်ဆရာတော်ဤငါးချိန်မြောက်တတိပဋ္ဌာန်၅ရဲ့တရားစခန်းပွင့် ငါးကြိမ်မြောက်မာသတိပဋ္ဌာန်တရားစခန်းပွဲကြီးမှာယနေ့ဝင်ရောက်ပြီးတော့တရားထုတ်ကြတဲ့ယောဂီသူတော်စင်များကို အထုပုံအထုံနည်းရှုမှတ်ပုံရှုမှတ်နည်းအဲ့ဒီသင်တန်းတရားလေးကိုဘုန်းကြီးတို့ဖွင့်ပြပေးဖို့ပါဒီသင်္นานတရားဆိုတာကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီး1300ပြည့်ပေါ့ အဲ့ဒီ1300ပြည့်နှစ်မှာကျေးဇူးရှင်ဆရာတော်ဘုရားကြီးကစေကွန်ဇာတိရရွာမှာစပြီးတော့တရားပေးပါတယ်အဲ့ဒီလိုတရားပေးတဲ့အချိန်ကစပြီးတော့ဒီတတိပဋ္ဌာန်လုပ်ငန်းစဉ်နဲ့စပြီးကျေးဇူးရှင်မာစီဆရာတော်ဘုရားကြီးပေးခဲ့တဲ့လုပ်ငန်းစဉ်တတိပဋ္ဌာန်ကျင့်စဉ်တရားဖြစ်ပါတယ် ဆရာတော်ဘုရားကြီးကကာလျော်စွာဒီသတိပဋ္ဌာန်ကျင့်စဉ်တရားကိုအချိန်ခံကြည့်ပြီးတော့15မိနစ်လုပ်ပြီးတရားဆိုတာရှိပါတယ်။နောက်မိနစ်30လုပ်ပြီးတရား45မိနစ်လုပ်ပြီးတရားဆိုပြီးတော့ဒီသတိပဋ္ဌာန်ကျင့်စဉ်လေးကိုဆရာတော်ဘုရားကြီးတရားအထုတ်တော်မဲ့ပုဂ္ဂိုလ်များကိုဟောကြားပေးတဲ့တရားပါ။ဒီနေ့တော့မိနစ်30တရားလုပ်ပြီးတရားကိုဟောကြားပေးမှာဖွင့်ပြပေးမှာဖြစ်ပါတယ် ဘာကြောင့်လဲဆိုတော့ဘုန်းကြီးတို့ကိုယ်တိုင်လည်းပဲအထုပ်ပုံအထုပ်နည်းလေးဟောပြပေးလို့ရပါတယ်သို့တော့ကျေးဇူးတော်ရှင်မဆီဆရာတော်ဘုရားကြီးဟာမြန်မာနိုင်ငံအတွင်းမှာပဲဖြစ်စေကမ္ဘာနိုင်ငံအသီးသီးမှာပဲဖြစ်စေတရားစခန်းကိုစပြီးတော့အထုတ်ကြမယ်ဆိုရင်ဒီအလုပ်ပေးတရားတော်ကိုဆရာတော်ဘုရားကြီးကတတိပ္ပံကျင့်စဉ်တရားတော်ကိုဝယ်စားပြီးဟောပေးပါတယ် တရားရှုမှအထုတ်ကြမဲ့ပုဂ္ဂိုလ်များနည်းစနစ်ကြကြရှုတတ်မှတ်တာအထုတ်တတ်ဖို့လိုအပ်ပါအဲဒီလိုနည်းစနစ်ကြကြရှုတတ်မှတ်တာအထုတ်တတ်ဖို့လိုအပ်တဲ့အတွက်ကြောင့်မို့ကျေးဇူးရှင်ဆရာတော်ဘုရားကြီးရဲ့တတိပဌာန်လုပ်ငန်းစဉ်ကိုပြတဲ့အဲဒီအလုပ်ပေးတရားတော်ကိုဒီနေ့အခုစာပိုင်းဖွင့်ပြတဲ့စကံဖွင့်ပွဲမှာဒါကိုဖွင့်ပြပြီးတော့နာကြားစီမှာပြပါတယ် ဘုန်းကြီးတို့အခုဒီမှာရောက်နေတဲ့မြန်မာနိုင်ငံသူနိုင်ငံသားတွေအားလုံးဟာအင်မတန်ကံကောင်းကြပါတယ်။ဘာကြောင့်လဲဆိုတော့လွန်ခဲ့တဲ့ဤပြည်လာတဲ့23ရက်နေ့ကဘုန်းကြီးကမ္ဘောဒီးယားနိုင်ငံမှာတွားပြီးတော့ကမ္ဘောဒီးယားလူမျိုးဖြစ်တဲ့အမေရိကန်မှာရှိတဲ့ဒေါက်တာပေါ်ပရီဆိုတဲ့မျိုးသမီးက သူကိုယ်တိုင်အားထုတ်လို့တွေ့တဲ့တရားတွေကို သူ့ရဲ့နိုင်ငံသူနိုင်ငံသားတွေမျှဝေခြင်းတယ်သူကိုယ်တိုင်ကလည်းပဲတရားအထုတ်တဲ့အခါမှာပေါ်ပေါ်တန်တန်မထုတ်ဘူးတကယ်ကိုပြင်းပြင်းထန်ထန်စိစိစိဆဆအထုတ်တော့သူတရားရဲ့အရာသာကိုကိုယ်တိုင်ခံစားတွေ့တရတဲ့အခါကျတော့သူ့နိုင်ငံသားတွေကိုဒီတရားရတာတွေခံစားစေခြင်းနဲ့ သူနိုင်ငံသူနိုင်ငံသားတွေတရားအထုတ်ဖို့အတွက်သူဟာလွန်ခဲ့တဲ့9နှစ်လောက်ကစပြီးကြိုးစားတယ်။ဒါပေမဲ့အဆင်မပြေဘူး။နိုင်ငံမှာရှိတဲ့ပုဂ္ဂိုလ်တွေရဟန်းတန်ခါတွေဒါတွေကဆရာတော်ကြီးတွေကလက်မခံကြဘူး။ဒါကြောင့်အဲ့ဒီကမ္ဘောဒီးယားနိုင်ငံမှာဘုန်းကြီးတို့ဝိပဿနာဟောပြောပြသနိုင်တဲ့ပုဂ္ဂိုလ်လည်းမရှိဘူး။မရှိတဲ့အတွက်ကြောင့်မို့သူတို့နိုင်ငံမှာ အထုခွင့်မရရှာဘူးတကယ်တမ်းကျတော့ဘုန်းကြီးတို့မြန်မာနိုင်ငံသူနိုင်ငံသားတွေဟာအင်မတန်ကံကောင်းတယ်မြတ်စွာဘုရားသာသနာတော်နဲ့တွေ့ရကြုံနဲ့တယ်လို့ပြောရမှာပေါ့သူတို့နိုင်ငံမှာတော့သာသနာတော်နဲ့တွေ့ပြီပဲသာသနာ့ဘာမှသာအာထုတ်ခွင့်ရတဲ့တမထဘာဝနာလောက်ပဲသူတို့စီမှာဟောပြောတယ်ဒီဝိပဿနာဘာဝနာတရားဟောပြောနိုင်တဲ့ပုဂ္ဂိုလ်မရှိမရှိတော့ဒီတရားတွေနာကြားခွင့်မရရှာဘူးဒီနှစ်တော့ သူ့ရဲ့ကြိုးစားမှုနဲ့တရားစခန်းပေါ်ကြီးကျင့်ပါပါတယ်။ဘုန်းကြီးတို့မြန်မာတန်ဃာတော်များအနေနဲ့လည်းပဲဒီနိုင်ငံမှာဒါပထမဦးဆုံးဝိပဿနာတရားစခန်းပွဲသူတို့နိုင်ငံမှာလည်းပဲဒီဝိပဿနာတရားစခန်းပွဲဆိုတော့တစ်ချိန်တစ်ခါမှမရှိဘူးမရှိဘူးတော့ဒါသူတို့နိုင်ငံမှာပထမဦးဆုံးပွဲအဲ့ဒီမှာယောဂီပေါင်း960ကျော်ဝင်ကြပါတယ်တရားထုတ်ကြတယ် နေရာထိုင်ခင်းအခက်ခဲကြောင့်နေရာထိုင်ခင်းရှိရင်ထောင်ကျော်သွားမယ်ပေါ့တနိုင်ငံလုံးပဲဒါမီဒီယာတွေကနေစပြီးတော့ဒီဟာကိုတခါမှမကြုံဘူးတော့ဒီဘာသာရေးပွဲဒီလောက်ရရှိဆယ်ရက်တိုင်တိုင်ဘာသာရေးပွဲကြီးကိုလာပြီးတော့တခါလည်းမှတ်တမ်းတွေယူပြီးတနိုင်ငံလုံးလွှင့်တယ်သူတို့နိုင်ငံအဲဒီမှာဒါပထမဦးဆုံးတရားစခန်းပွဲကြီးဝိပဿနာတရားစခန်းပွဲကြီးပေါ့အခုဒီမှာတော့ ဘုန်းကြီးတို့မြန်မာနိုင်ငံသူနိုင်ငံသားတွေကမြန်မာနိုင်ငံမှာနေတော့မှလည်းပဲဒီဝိပဿနာတရားတွေမစင်ကားခဲ့ဘူးအထုတ်ခဲ့ကြတယ်အခုဒီရောက်တော့လည်းပဲဒီတရားတွေကိုမြန်မာနိုင်ငံကဆရာတော်တွေကြွလာတိုင်းကြွလာတိုင်းအထုတ်ခွင့်ရဘုန်းကြီးကိုယ်တိုင်ဒီမှာ၅ချိန်မြောက်ရှိသွားပြီဒါကပြသမအချိန်မြောက်ပဲအဲဒီမှာအထုတ်ကြတဲ့ပုဂ္ဂိုလ်တွေကလည်းပဲဒါကိုမိမိမအားလတ်တဲ့ဈာတွေကအချိန်လေးပေးပြီးတော့လာလာပြီးအထုတ်ကြတဲ့ပုဂ္ဂိုလ်တွေအခုဆိုရင်လည်းပဲဒါ ကိုလူပိတရားနာတာဒါဖွင့်မဲနေ့ကမှပဲ30ကျော်နေပြီရုပ်ရည်ဒါကြောင့်မြန်မာနိုင်ငံသူနိုင်ငံသားတွေကတော့အင်မတန်ကံကောင်းတယ်ဟောပြောနိုင်တဲ့ကမ္မထာနာစိရဆရာတော်ကောင်းတွေလည်းပြည့်စုံရှိတယ်အဲ့လိုပြည့်စုံရှိလို့ဟောပြောပြတာပြီးတော့မိမိတို့ကိုယ်တိုင်နာကြားခွင့်ချင်းချင်အထုခွင့်ရဒါကြောင့်ယနေ့လည်းပဲဓမ္မစကုဓမ္မယုံတော်ကြီးအတွင်းမှာရှင်မောင်ဆရာတော်ရဲ့၅ချိန်မြောက် 9ရက်တရားအချိန်ပြည့်တရားစခန်းပွဲကြီးမှာခုမိမိတို့မဟာသတိပဋ္ဌာန်ဝိပဿနာတရားတွေကိုဝင်ရောက်ပြီးတော့အထုတ်ကြတော့မယ်အထုတ်တဲ့ကာကလမှာဘုန်းကြီးတို့ဝိပဿနာတရားဆိုတာက ထိုင်ကမ္မဋန်းလေးတစ်ခုတည်းမဟုတ်ဘူးသူကဣရိယာပု၄ပါးစလုံးမြတ်စွာဘုရားဟောတာထိုင်ကမ္မဋ္ဌာန်းနဲ့ထိုင်ဣရိယာပုနဲ့ရှုမှတ်မယ်ဆိုရင်လည်း ရှုမှတ်လို့ရအောင်မြတ်စွာဘုရားဟောထားတယ်။ရက်တဲ့ဣရိယာပုနဲ့ရှုမှတ်မယ်ဆိုရင်လည်းပဲရက်တဲ့ရှုမှတ်ဣရိယာပုနဲ့ရှုမှတ်ဖို့ရှုမှတ်နည်းဘယ်လိုရှုမှတ်ရမလဲဆိုတာဟောထားတယ်။ဈဉ္ညာလျှောက်ပြီးတော့သွားတဲ့ကံမှလည်းပဲသွားနေတဲ့ဣရိယာပုနဲ့ရှုမှတ်ပုံကိုလည်းဟောထားတယ်။နောက်ဆုံးမိမိအိယာပုံမှာလျောက်ဆက်အနားယူတော့မယ်ဆိုရင်လည်းပဲအဲ့ဒီအိယာပုံမှာရှုမှတ်ပုံကိုဟောထားတယ် အဲ့လိုအာယုံဒွါရစုံတိုင်းစုံတိုင်းရှုမှတ်ပုံရှုမှတ်နည်းတွေကိုမြတ်စွာဘုရားဟောကြားထားတယ်ဒါဝိပဿနာပဲတမထဆိုတာကတော့တစ်ခုလေးပဲရှုမှတ်ရတယ်တမထဆိုတာမိမိရှုမှတ်နေတဲ့အာယုံတစ်ခုလေးကဒီစိတ်ကလေးဘယ်မှထွက်မသွားအောင်ဒီပုံမှာပဲအာယုစိုက်ပြီးတော့ရှုတာကိုတမထကမ္မထံခေါ်တယ်ဝိပဿနာကမ္မထံကြတော့အဲ့ဒီလိုတစ်ခုလေးသောအာယုံတွေစုစိုက်တာမဟုတ်ဘူးအားလုံး ပေါ်လာသမျှထင်ရှားလာသမျှအာယုန်တိုင်းကိုမလွတ်အောင်ရှုပေးတာထိုင်ရင်လည်းပဲထိုင်နဲ့ရှုမှတ်ရမယ်ကမ္မထာအာယုန်ပေါ်မှာရှုစိတ်ကလေးကပ်ပြီးတည်နေအောင်ရှုမှတ်ရရက်တဲ့ကံမှာလည်းပဲရက်တဲ့ကမ္မထာအာယုန်ပေါ်မှာရှုစိတ်ကလေးရအောင်သွားတဲ့ခံမှာလည်းပဲသွားတဲ့ဣရိယာပုပုံမှာသွားတဲ့အာယုံပေါ်မှာရှုမှတ်ပုံလေးရှုမှတ်ရအာယုံပေါ်မှာရှုစိတ်လေးကတည်နေအောင်ရှုမှတ်ရ နောက်ဆုံးအိယာကိုလျောင်းစေရင်လည်းလေးပဲရှုမှတ်ဖို့ရှုမှတ်နည်းအဲ့ဒီရှုမှတ်ဖို့ရှုမှတ်နည်းတွေကိုတော့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဟောကြားပေးတဲ့ဘုန်းကြီးတို့တတိပဌာန်ရှုမှတ်ဖို့ရှုမှတ်နည်းအလုပ်ပေးတရားတော်အဲ့ဒီမှာဖွင့်ပြတဲ့အခါကျတော့တည်တည်ချာချာနားထောင်ရမယ်ဆရာတော်ဘုရားကြီးကထိုင်ပြီးရှုမှတ်တဲ့အခါမှာဘယ်လိုရှုမှတ်မလဲဒီဘုန်းကြီးတို့ယေရှုရှင်မာသီဆရာတော်ဘုရားကြီးက ရှုမှတ်တဲ့ကံမှာဝမ်းပိုင်းနဲ့ချက်တိုင်နေရာကိုအာရုံစိုက်ပြီးရှုမှတ်စေပါတယ်။ညာသောအားဖြင့်ဝိပဿနာရှုမှတ်ကြတဲ့ပုဂ္ဂိုလ်တွေသမထဘာဝနာရှုမှတ်ကြတဲ့ပုဂ္ဂိုလ်တွေဟာအာနာပါနာဆိုပြီးထွက်လေဝင်လေရှုမှတ်ကြပါတယ်။အဲဒီအာနာပါနာကမ္မဋ္ဌာန်းဟာဝိပဿနာရှုလို့လည်းရပါတယ်။သို့တော်မြတ်စွာဘုရားဟောတာကအဲဒီအာနာပါနာကိုသမထကမ္မဋ္ဌာန်းထဲမှာထည့်ဟောထားတယ် ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကတော့အဲ့ဒီအာနာပါနနဲ့ဆက်ပြီးတော့ဖောက်မှုပိန်မှုဆိုတဲ့ကမ္မထာကိုသူညွှန်ကြားပေးတယ်။ဘာကြောင့်လဲဆိုတော့မြတ်စွာဘုရားဟောတာကဒီဝိပဿနာတရားရှုမှတ်တဲ့ပုဂ္ဂိုလ်ဟာထင်ရှားတဲ့အာယုံကိုရှုရမယ်။ထင်ရှားရာကနေရှုရမယ်ဆိုတော့နာသီးပြကဝင်လေလေးဝင်လာတယ်ဆိုရင်ဝမ်းပိုက်ကလေးဟာသူ့ဟာသူတင်းပြီးကားလာတယ် ဒါကိုထင်ရှားနေတယ်။သာသီးပြားကထွက်လေလေထွက်သွားတယ်ဆိုရင်ဝမ်းပိုက်ကလေးကဒီမှာသူဖြည်းဖြည်းရော့ကြပင်ကြသွားဒါထင်ရှားနေတယ်။ဝင်လေရှိရင်ဖောင်းတာရှိတယ်ထွက်လေရှိရင်ပင်တာရှိတယ်ဝင်လေထွက်လေနဲ့ဖောင်းတာပင်တာနဲ့တစ်ဆက်တည်းပဲ။ဒီချာလေးကိုယ့်ဟာကိုယ်စမ်းသပ်ပြီးလေ့လာကြည့်ပေါ့။ကိုယ့်ဟာကိုယ်ဝမ်းပိုက်ကိုလက်ကလေးနဲ့ထိတာပြီးနာသီးပြားလေလေးကိုရှူကြည့်ပေါ့။တကယ်ထင်ရှားနေတယ်ဝင်လာတာနဲ့ပဲဝါးလီတင်းသွားတယ် ထွက်သွားတာလည်းပဲပိန်သွားတယ်နောက်တစ်ခါဘုန်းကြီးတို့ရှုတဲ့အခါမှာဝင်လေထွက်လေရှုတယ်ဆိုတာလည်းပဲနှာခေါင်းကိုရှုတာမဟုတ်ဘူးလေဓာတ်ကိုဝါယောဓာတ်ကိုရှုတာဝမ်းပိုက်ကိုဖောင်းမှုပိန်မှုရှုတယ်ဆိုတာလည်းပဲဝမ်းပိုက်ကိုရှုတာမဟုတ်ဘူးလေရဲ့တွန်းကန်မှုတောင့်တင်းမှုရော့ကျသွားမှုဒါကိုရှုတာအဲတော့နာသီးပြရှုတာလည်းဝါယောဓာတ်ပဲဝမ်းပိုက်ရှုတာလည်းဝါယောဓာတ်ပဲဒါမှလည်းတူးနေတာပဲအတူတူပဲသူကသူတို့နှစ်ခုကတစ်စက်တည်းပဲဒါကြောင့် ကျေးဇူးတော်ရှင်မသိဆရာတော်ဘုရားကြီးကဝမ်းမရဲ့ဖောင်းမှုပိန်မှုဟာဒီဝင်လေထွက်လေတဲ့ပို့ပြီးတော့ထင်ရှားတယ်ထင်ရှားတဲ့အတွက်ကြောင့်မို့အဲ့ဒီထင်ရှားတဲ့အမြဲတမ်းလေးရှိထင်လေးထင်ရှားတဲ့အတွက်ကြောင့်သူ့ကိုစပြီးတော့ရှုရင်ပို့ပြီးတော့ကောင်းမယ်တမာတိဖြစ်လွယ်တယ်ဆိုပြီးတော့အဲ့ဒီဖောင်းမှုပိန်မှုအာယုန်လေးကစပြီးတော့ညွှန်ကြားပေးတယ်အဲ့ဒီမှာဆရာတော်ဘုရားကြီးကထိုင်ရှုမှရင်အဲ့ဒီဖောင်းမှုပိန်မှုအာယုန်လေးကိုဘယ်လိုရှုပါဆိုတာကိုသင်ပြပေးလိမ့်မယ် နောက်ရက်တဲ့ကံမှာလည်းပဲရက်တဲ့ဣရိယာပုနဲ့ရှုတဲ့ကံမှာတကူလုံးဆံပြားကခြေပြားတိုင်အောင်တကူလုံးကိုအာရုံစိုက်ပြီးရက်နေတဲ့အမူအရာကိုရှုမှတ်ပုံသွားတဲ့ကံမှာလည်းခြေလမ်းတိုင်းခြေလမ်းတိုင်းကိုရှုမှတ်ပုံလျှောင်းတဲ့ကံမှာလည်းပဲလျှောင်းဆက်အေးရင်နဲ့ဒီအိတ်တထိတာလေးရှုမှတ်ပုံတွေကိုအပြည့်စုံသင်ပြပေးလိမ့်မယ်ဒီလောက်တင်မဟုတ်ဘူးအာယုံဒွါရစုံတိုင်းစုံတိုင်းပေါ့၆ဒွါရကပေါ်သမျှအာယုံမြင်ခိုက်ကြားခိုက်နားခိုက်စားခိုက်တွေ့ထိခိုက် စိတ်ကူးစဉ်းစားကြံစည်တိုင်းမှာစံပြီးတော့အဲ့ဒီမှာအာယုဒ္ဒရဇုံတိုင်းရှုမှတ်ပုံလေးတွေကိုလည်းပဲအကုန်လုံးသင်ကြားပေးလိမ့်မယ်။အဲဒီကံမှာမိမိကတည်တည်ချာချာဒီအထုပ်ပုံအထုပ်နည်းသင်္นานတရားလေးကိုတည်ချာစူးစိုက်ပြီးတော့မှတ်မှတ်သားသားနားချဖို့တော့လိုလိမ့်မယ်။နားထောင်ကောင်းအောင်ဟောတဲ့တရားမျိုးမဟုတ်ဘူးဒါကအလုတ်လုတ်ဖို့တရား။ အလုပ်လုပ်ဖို့တရားဆိုတာတေချာအာယုဆိုင်ပြီးနာချမ်းမှကိုနားလေသဘောပေါက်ပြီးအလုပ်လုပ်တတ်တယ်။ဒါသင်တန်းတရားပဲလေ။မိမိတို့လုပ်ငန်းခွင်ဝင်တော့မယ်ဆိုရင်သင်တန်းလေးအရင်တက်တာတော့လုပ်ငန်းခွင်ကြတော့လုံလုံတကူလုပ်နိုင်တယ်။အခုလည်းပဲတရားလို့အားထုတ်မဲ့ပုဂ္ဂိုလ်များအခုတရားသင်တန်းဖြစ်တယ်။အလုပ်ပေးတရားသင်တန်းတရားကိုမှဆရာတော်ဘုရားကြီးဟောကြားပေးမယ်။ဟောကြားပေးတဲ့ကံမှာဆရာတော်ဘုရားကြီးကအပြည့်စုံတေချာစစ်စစ်ဆက်ဆက် ဟောကြားပေးလိမ့်မယ်အဲ့ဒီဟောကြားပေးတာကိုမိမိတို့ကလည်းသိချင်စွတ်စွတ်ဆိုင်ဆိုင်နားကြားရမယ်အဲ့ဒီနာကြားတဲ့အခါမှာ ရှုမှတ်ပုံတွေဟာပထမမိနစ်25မိနစ်ကြိုကြိုလောက်ထိအောင်ကျေတဝင့်ဆရာတော်ဘုရားကြီးကဟောကြားပေးလိမ့်မယ်ရှုမှတ်ပုံတွေအဲ့လိုကျေတဝင့်ဟောကြားပေးတဲ့အခါနာကြားရင်းနဲ့ယောဂီပုဂ္ဂိုလ်ဟာရှုမှတ်စရာတွေများနေတော့ဒါတွေအလုံးကိုမမှတ်မိပဲဖြစ်သွားတတ်တယ် အဲ့လိုမမှတ်မိပဲဖြစ်သွားမှာဆိုတဲ့အတွက်ကြောင့်ဆရာတော်ဘုရားကြီးကနောက်ဆုံးပြီးကန်နီး9မိနစ်10မိနစ်လောက်လိုမှာဆရာတော်ဘုရားကြီးကအကျဉ်းချုပ်ပြန်ဟောပေးမယ်ဆိုပြီးပြန်ပြောပေးတယ်။စာပိုင်းကအကျေတဝင့်ဟောကြားသွားတဲ့အခါကျတော့အများကြီးယောဂီပုဂ္ဂိုလ်တွေကဘယ်လိုရှုမှတ်ရမလဲဆိုတာတွေကိုရှုမှတ်နည်းတွေအကုန်အပြည့်စုံမရှုမမှတ်နိုင်ဘူး။အဲဒါကြောင့်မို့မမှတ်တတ်မှဆိုတဲ့အတွက်ကြောင့်အကျဉ်းချုပ်ပြန်ဟောမယ်ဆိုပြီးဆရာတော်ဘုရားကြီးကပြီးကန်နီး ရှင်းမနဲ့လောက်လိုလောက်မှအဲ့ဒီမှာပြန်ပြီးဟောပေးတယ်အဲ့ဒါကိုသိချင်နားထောင်တာနောက်ပိုင်းအဲ့ဒီ10မိနစ်ခန့်လောက်ရှိတယ်အဲ့ဒီမှာလူပေးတရားလေးကိုသိချင်နားထောင်ထားလိုက်ပြီဆိုရင်မိမိတရားရှုမှတ်တတ်ပြီဒီတရားစကားမှာတော့ပြင်ထိုင်ဣရိယာပုနဲ့လည်းရှုမှတ်တတ်မယ်ရက်တဲ့ဣရိယာပုနဲ့လည်းရှုမှတ်တတ်မယ်ဈဉ္ညာဣရိယာပုနဲ့လည်းရှုမှတ်တတ်မယ်နောက်ဆုံးအိယာပုမှာလည်းရှုမှတ်တတ်မယ် ဘုန်းကြီးနန်းနဲ့ပိုင်းနန်းနဲ့ပိုင်းနေမှာဒီတတိပဌာန်ရှုမှတ်ပုံကိုပဲဘုန်းကြီးဟောကြားပေးမှာဖြစ်တယ်။ညနေပိုင်းလောက်မှသာသင်လျော်တဲ့တရားကိုဟောမယ်။မနေ့ပိုင်းကတော့ယောဂီတို့အတွက်အထုတက်ဖို့အတွက်ခံရင်ရှုမှတ်ပုံ၊ရရင်ရှုမှတ်ပုံ၊စဉ္ညာရှုမှတ်ပုံ၊လျောင်းရင်ရှုမှတ်ပုံစတဲ့ဒီဣရိယာပုလေးပါးရှုမှတ်ပုံတွေကိုပဲဘုန်းကြီးဟောကြားပေးသွားမှာပါ။အခုလည်းပဲကျေးဇူးရှင်မသိဆရာတော်ဘုရားကြီးဟောကြားတော်မူတဲ့ တတိပဒံရှုနိမန်ဤအထုံဤဖြစ်တဲ့ဝိပဿနာလုပ်ငန်းစဉ်ပြတရားကိုအခုဖွင့်ပြပါလိမ့်မယ်ဖွင့်ပြတဲ့ကံမှာယောဂီတို့ကတည်တည်ချာချာစူးစူးဆိုင်ဆိုင်နာယူမှတ်သားပြီးတော့ဇာတော်ဘုရားကြီးဟောကြားသင်ပြပေးတဲ့အတိုင်းမိမိတို့ကအာယုန်နဲ့တွာတာဆုံးတိုင်းထိုင်ရင်ဖြစ်စီရရင်ဖြစ်စီသွားရင်ဖြစ်စီလျောင်းရင်ဖြစ်စီဘယ်ဣရိယာပုနဲ့ပဲဖြစ်ဖြစ်တတိဥစည်းတဲ့စိတ်ကလေးနဲ့ ရှုတံမှတ်တံအာထုတ်တံအောင်တေချာစုဆိုင်နာကြားလို့နာကြားလို့သိလာတဲ့အတိုင်းလိုက်နာပြီးတော့ကျင့်သုံးပွားများအာထုတ်ကြခြင်းအပြင်မိမိတို့လူရှိရသောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမညံဖူညံဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်းသာ